မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌9ရက်6လ68ခုနှစ်နေပိုင်းတွင်ဟောကြားတော်မူသောတရားတော်ကာမတဏှာကိုကြောင်းယူပြီးသမုဒိယသစ္စာကိုကြောင်းယူပြီးတော့ပဋိစ္စသမုပ္ပါဒ်ပတ်ဖို့နော် အဲဒီပဋိသသမုပ္ပါနဲ့ပါဖို့မှာကိုယ်သူယူကြည့်စေပါဖို့မပြောရတာတယ်။ဟုတ်။ဒီကုသိုလ်လို့ခေါ်ဝတ္တနိတိတာဒါနာလို့တို့ပါတော့ဟုတ်လားဗျ။ဟင်။အဲ့တော့အဲဒီတက္ကရာမာတို့တမေယခွေကြတယ်။ဉာဏ်နဲ့ဉာဏ်နဲ့တဏှာတို့မျိုးနေမှာပေါ့။ကာမတဏှာ ဒါဒီအဖြစ်အာယုံလေးကိုအာယုံလေးကိုခံစားနေရတဲ့သဘာဝလေးကိုနှစ်သိမ့်ဘဝတနာကအဲ့ဒီအဖြစ်အာယုံလေးကိုခံစားပိုင်ဖို့ရှိတဲ့နေအရာလေးကိုနှစ်သိမ့်နေတာလေဝိပဝတနာကအဲ့ဒီအဖြစ်လေးကိုတိတိတိတိတိဟမ်ကောင်းတဲ့ကောင်းအောင်ပြုပြင်ပြီးခံစားလို့ရတဲ့ဟာလေးမဟုတ်ဘူးလားတာတော်မလို့တော့ ချက်ပတ်တစ်ခုကလည်းဥပမာပေးခဲ့တာထင်တယ်။နေရာတိုင်းမှာဒီတိုင်းမှမတွေ့။အဲဒီကမှတော့မနေရတော့ကာမနေပြီးတော့ဘဝဘုပ္ပဝဟုတ်ကလား။အဲတော့ကာမနဲ့ဘဝတွေတို့ဒီနေရာမှာထားခဲ့သူလား။ဝိဘဝပြီးနောက်ဘဝတို့ကိုကြိုးစားတဲ့နေရာယူသွားတာမဟုတ်လား။တို့တနည်းရတာထင်တယ်။မနည်းရလေ။ဟင်လက်ကြီးကာမနဲ့လက်ရှိဘဝလား ဒါကိုကြောင်းပြီးရင်ဒီကာမနဲ့ဒီကာမဒီဘဝကိုနောင်လဲပဲကြည့်လို့လားဟင်ချေအောင်ဘုရားဒါနာမှုတွေထူထူချင်းပြုကြတယ်ဒီလာမှုတွေထူဆောက်တယ်အဲ့ဒါဝိဘဝဆိုမဟုတ်ဘူးလားဗျာဟင်တုမလေးရပြောကြတယ်နေရာတယ်ဟုတ်ကလား pero ကုသိုလ်ကြောင့်ကုသိုလ်ဖြစ်မလာပဲနဲ့ကုသိုလ်ကြောင့်အကုသိုလ်ပဲသွားတာသွားတာတယ်ဒါတို့အပြီးမှာဝိတို့ပထမဝဲဝဲ အပိဓမ္မာဘွဲကျတော့ဒါကိုဟိုကုသိုလ်လိုရင်းနဲ့ကုသိုလ်ဖြစ်ဖြစ်မလာပဲနဲ့ကုသိုလ်အတုဖြစ်တဲ့ရုံးရတဲ့ကုသိုလ်ကိုဖြစ်ပါလို့ဆိုလိုတယ်။ဟင်ဘာလို့ကုသိုလ်ရဲ့ကျိုးတွေကဟိုအပြစ်မရှိသေးရဘူးကောင်းကျိုးပေးရမှာတယ်။ဟုတ်ကဲ့အပြစ်မရှိသေးရဘူးကောင်းကျိုးလည်းပေးမှာကုသိုလ်လို့ဆိုရမှာပေါ့။ဟင်ဒီလိုအပြစ်တော့မရှိဘူးဆိုကျိုးပေးတယ်ဒါလည်းကုသိုလ်ရှင်ဖြစ်တယ်။ဟုတ်ကဲ့ဟင် တစ်ဖြစ်တော်ရှိနေတဲ့ဟိုကောင်းကျိုးကိုမရနိုင်ဘူးဒါလည်းကုသိုလ်ဖြစ်ဖြစ်နေတယ်ဟုတ်ကလားပြီးတော့ကုသိုလ်ဖြစ်ပေါ်လာတဲ့အင်္ဂါမှာအပြည့်အစုံမရှိသေးတာကောင်းကျိုးကိုလည်းပြရမနေအဲ့တော့အကုသိုလ်လည်းဒီတိုင်းပဲထည့်ရမှာပေါ့သူလည်းကြောင်းပြန်တယ်အပြည့်နဲ့တကွာဖြစ်ချင်းဆိုးကျိုးကိုပေးတယ်နောက်ပြီးတော့ဓမ္မအကုသိုလ်ဟုတ်ကလားကုသိုလ်နဲ့အကုသိုလ်အဲ့ဒီကိုကြောင်းပြန်ခွဲယူရတာဟုတ်ဗျာ အဲ့လိုဥပမာမဲ့အရက်ပေါက်ချင်တဲ့လူကိုအရက်တခါခံရင်ဘယ်လိုအဲ့ဒီရသမားကြောင့်ခဏကိုရိုက်မလားနှောက်လားဘယ်လိုဒီမလဲလားဟာဟာဟင်ရှင်ဘင်းရှင်ဘင်းမြန်တော့ဘူးလို့လားမြန်သူဘူးလို့လား တာလူတာမေတာပဲလေတာလူသိမဟုတ်လားဟင်ဟင်ကိုကြီးသာသိတဲ့တာလူတာတဲ့သမေတာတယ်လေဟင်ကိုကြီးသာတော့ကရုဏာမဟုတ်လားအဲ့တော့သူတို့ကကိုကြီးဟိုကမူရိတာဥပ္ပခါလေးရှိရမှာပေါ့ဟုတ်ကလားတာလူသိလေအဲ့တော့တို့အရင်တောင်းတဲ့ပုဂ္ဂိုလ်တရားဟာကိုမိသားစုကြောင်းတောင်းတည်တော်ဟင်ကိုမိသားစုတောင်းဘယ်လိုကိုကြီးသာနိုင်လို့လားဒီအရေးအရေးတောင်းတာတော့ဘာသာရေးတကူကောင်းတာရှိမရှိဘူး မိသားစုကိုလုံးဆင်းရဲရတော့သူတယောက်ပဲချမ်းသာတယ်ကျန်တော့ဘယ်သူမှကိုခံနိုင်ဘူးဟုတ်ကြမငူးခြင်းအောမူးပြီးမညာခြင်းအောရာမဖြစ်ခြင်းအောဟုတ်ကြကျုံသွားတော့လူသိတော့ကျုံသွားတယ်ဟင်ကျူရိချောက်ပြီးဘူးသူကဒီသူ့ကြောင့်ခြေတရကနေကျုံပေါက်တာလို့ဆိုမှုတယ်တောင်းမိစားခြင်းမူခြင်းတမာရမိလျော်ခြင်းရဲ့ဌာနအကြောင်းလို့ဆိုလို့ဟင်မိလျော်ခြင်းရဲ့အကြောင်း ဒုံတို့အမှုတို့ရဲ့ဝင်ရတော့ရတကားပေါ့ဌာနဟာတကားလို့လည်းဆိုလို့ရတယ်လေဟုတ်ကလားအဲ့တော့သူ့မှာအပြင်းမရှိတာတော့မှန်လေသူ့တွေလည်းကောင်းကျိုးပေးဘူးဗျာဒီကိုဟာတော့ဟိုဒီအရက်ကိုစုရဲ့အတွက်တော့ဘောပါဘူးပဲနဲ့တော့ကောင်းကျိုးကိုရမလားဗျာတော့လို့သူ့လည်းကုသတိတဲ့ထဲရအောင်ဗျာပြစ်တော့မရှိဘူးဆုံးကျိုးကိုပေးနေတဲ့အတွက်ဟုတ်ဗျာဒီလိုမိဘကသာသမီကိုကြိုက် ဆရာကတပည့်တော်ကိုကြိုက်တယ်မမမေမောက်မယ်အဲ့ဒီသာသမီအဲ့ဒီတပည့်ဟာချမ်းသာမလားဗျာဘယ်လိုတော့ဖြစ်ဖြစ်နေလဲဟင်သူဒါပဲယူအခုပြောလို့ပေါ့ဟင်သူဒါပဲယူကိုရှိသေးတဲ့နေနေကဥစားခါဥစားခါဟင်သူများကတော့ရတယ်ထိုင်နေတမောက်ဖူးရကောအစိုးရလည်းဖူးလို့ဒါပဲယူတွေတော့ဖူးလို့ပဲသူ ကိုရိုက်အဲ့တော့ဟိုတို့ဘာလို့ဦးသံခါကပြောတယ်ရန်ကုန်ကိုပေါ်ဟာနေလို့ဖြစ်ဖြစ်တော့ငါဖြစ်ဖြစ်တော့မတက်ပါဘူးမှားတော့ပါဟင်ဟင်ဘယ်လိုတလဲဒီမှာဘာလို့ဒီဟင်ကိုယ်ကဘာဖြစ်လို့ဘုရားကဘာဖြစ်ခမောမေကဖတ်တော့ဟုတ်ရပါဘူးအဖြစ်တော့ရှိသေးလားဟုတ်ကလား သူတို့မတင်တဲ့သာယူဟင်အဲ့တော့ကျတော့ရှိတယ်သို့တော့အဲ့ဒါဆုံးကျိုးပေးတင်နေလို့လားဒီပြီးပါကောင်းဟိုဒီသားသမီးကောင်းတယ်လို့လို့ဒီတတိကောင်းတယ်လို့လို့ဟုတ်ကလားမာနုံးတော့တုံးတော့ဖြင့်ဟိုအာရသာသိပေါ့တင်ပေါ့မှာပဲဟုတ်ကလားအင်းတကယ်လို့ဒီမှာရေးချဖြစ်လာတဲ့အခါသို့မဟုတ်မိုက်ကိုသူပြောတဲ့အတိုင်းလုံးပြီးလို့မိဘပြောတဲ့အတိုင်းလုံးပြီးလို့ဆရာသမားပြောတဲ့အတိုင်းလုံးပြီးလို့ မတိုက်တွန်းတဲ့အတိုင်းမလုံပြီးတော့ဆရာသမားတိုက်တွန်းတဲ့အတိုင်းမလုံပြီးတော့တခုခုဒုက္ခရောက်တဲ့အချိန်ကြရင်တော့ကျေဘူးပြီလားဒီဘဝမှာမကျေဘူးပြီလားတော့ဘဝဒီဆိုင်မောခါရုံးတော့နည်းနည်းတော့ချင်းပေါင်းတတ်တဲ့နေမှာပေါ့ပုဂ္ဂလာသူဝမမဟုတ်တာသူလည်းရှိတဲ့မာနနဲ့ဒေါသကခံရတာမဟုတ်လားသူ့ဒုက္ခရောက်ဖြစ်တာပုဂ္ဂလာကအဲအဲ့ဒါကြတော့ဟောတို့ပဲလေတော့အာဟုတို့စိတ်ထဲထည့်လို့ရပါမလား ဘောင်းတော်အင်္ဂါတစ်ဖက်မှာတစ်ဖက်ချုပ်တဲ့နေတယ်ထင်တယ်အဖြစ်တော့ရှိတယ်လေဟင်မကောင်းယူပြီးများမှာလို့ကကောင်းယူပြီးဟုတ်ကလားကောင်းကုသူတို့နေပြီးအဖြစ်လည်းမရှိပြီးကကောင်းယူလည်းပြီးမှာဟုတ်ဟုတ်ကလားအဲ့တော့သူကဒီဟိုကုသိုလ်ပြုတဲ့ကာလတော့ငါကဝတ်ပြောနဲ့ဖြစ်ခဲ့လို့ရှိရင်ဟိုဘက်ဘုံမှာရောက်လို့ရှိရင် ယနေ့ညာဟောကိရိတာဝကာမဝဝိပါကဝမလိုက်ဘူးလားကြားတဲ့နေရာကဟောအနတ်နာတဲ့နေရာကဟောအဲတုံးဆိုင်ကဟောဖြည့်ရင်တို့ရင်ကဟောတွင်းရင်ကြံရင်ကဟောကဲကောင်းကျိုးလေလားဘာဖြစ်လို့လို့ဟောဝန်လိုက်လို့ပြန်နေဝန်လိုက်တယ်မလို့မလား အဲ့ဒီကိုနည်းတဲ့ဟိုဟိုဘာလို့ဝဒါရင်းကြောင့်တွေးနေရတာလားဒါဒုက္ခဘာလို့ပြောရမှာလဲဖြစ်တယ်ဟင်ကိုကြိုက်တဲ့ဝဒါလေးကိုဟိုရှင်းတော့တာပေါ်လို့မရှိတော့သူများတရားကဝယ်ဖို့ဒါလည်းရှိတာပေါ့ဟုတ်ဗျာဒါဘာဒုက္ခမှမဟုတ်ခဲ့နဲ့ဆရာရတော့ဝယ်စားတာဒါဒုက္ခလားနာတော့ဒုက္ခဖြစ်နေလို့ဒါဒုက္ခလည်းပဲဖြစ်ရမယ်ကိုကြိုက်ပါလို့ရတာဘူး သာသာသာများခြေပြီးသားရဘာမှသိကြအောင်ကြောင်ပုံကြောင်းမယ်ဒီဘုတော်ဘလို့ဟင်ဟင်ဟင်ဆက်လာရဲ့ဒီလိုအဲ့ဒီဆွဲတဲ့တို့လည်းတစ်ခါပြန်ခံရမှာလေဟုတ်ကလားဟင်ပြန်ခံရမှာအဲ့တော့မင်းဒီကြိုင်တော့ငါပါလာတော့ဟောမပေါ့ပြန်ထွက်လာတော့သဘောကတော်တော်ဘူးတော် လေကြောင်းခံအောင်မှရှိပေးလို့ဟုတ်ကလားဟဲ့ဒီတော့သူ့မှာကုသိုလ်တွေကိုမထည့်ရဘူးအကုသိုလ်တွေထည့်ရတယ်အဲဒီဝန်ကြီးကုသိုလ်မှလည်းအကုသိုလ်တွေထည့်ပါဟုတ်ကလားဗျာဒီဝန်လို့ကုသိုလ်တစ်ခုသာလည်းတို့ကုသိုလ်တွေကိုထည့်နေတယ်ဟုတ်ကလားဗျာဝန်လို့ကုသိုလ်တစ်ခုဒီပြင်ရင်တို့ဝုက္ကတို့အောင်ဆိုပြီးတော့ဒီကုသိုလ်ပြုသိတယ်အောင် ဝတ်ထဲမှာလည်းသင်္ကာရမှာကုသိုလ်တွေမရနိုင်ဘူးဟဲ့လူဘုံရောရင်ကိလေသာကမဝုတာကဝမလည်းနိုင်ဘူးလားဟင်ပြုကြရတော့ဘာကုသိုလ်တို့ကာမကုသိုလ်ထင်တယ်ကာမဘုံယူပြီးတာကာမကုသိုလ်မဟုတ်လားပါဠိလိုကာမပြောတာဗမာလိုလူလားတာပြောတာထင်တယ်ဟင်ဟိုဘာဟိုလူကျင်မလူတာထင်တယ်မလူကျင်မဲလူတာလားလူကျင်မလူတာလားလူကျင်မလူတာဗျ ပြီးတော့ကိုယ်လူကျင်တဲ့ပြည်ပြီးမှလူတာကခြေတိုင်းလူတာမဟုတ်ဘူးခြေတိုင်းလူတာကကိုယ်လူကျင်တဲ့ပြည်ပြီးမှလူတာလားအဲကိုယ်လူကျင်တဲ့ပြည်ပြီးမှလူတာဗျဟုတ်ကလားပြီးတော့ပုဂ္ဂိုလ်တွေလူသလားကိုယ်လူလာတဲ့ပုဂ္ဂိုလ်ကိုယ်လူကျင်တဲ့ပုဂ္ဂိုလ်မှလူတာလားဲတော့ဒုပြုနေတဲ့ပုသူတွေကရှင်သုံးကောင်ဖန်ထားတဲ့ပုသူကြီးတွေဟုတ်ကြဟင်လူချင်းမလွန်တာလူလာတယ် ဆူခြင်းနဲ့ဒီဒီမှဆိုတာဆူခြင်းနဲ့ပုဂ္ဂိုလ်မှဆိုတာဗျာဟင်ရှင်ဘုန်းကြီးကအဲ့တော့ဒီရှင်ဘုန်းကြီးကတော့လူဘဝနာဘဝယူပြီးမှမဟုတ်ဘူးလားအဲ့တော့လူဘဝကြောရောမြေပြရောတို့ရှင်တို့မှမခဲ့ဘူးလားသူရှင်လာရောနေမလားဟင်ကိုယ်ပဲကိုရှိဘူးဘူးပဲလေဟင်ကိုယ်ကိုရှိတော့သူပဲဘူးပဲလေအပြန်လာမယ်လေပါတယ်ကြားရတယ်မယ်လေ အဲ့တော့ကိုလူလူလားသူကိုကိုလူလူလားသူလူလားသူချင်းတွေ့တော့ပြည်တယ်တို့ဖိုးလို့ပြောတဲ့တိုင်းတို့ပါလားပါရိုက်နားတိုက်လားဟုတ်ကဲ့ပြည်နေမခင်တော့ဟုတ်ပါမလားဘူးရပါရိုက်ပါရိုက်မဟုတ်လားဆောင်းလို့ဘူးအဲ့ရလောပါဘူး မဲ့ခုနဖြစ်ပြနေဟုတ်ကလားလူနေတဲ့ကာလလေဟင်ကိုယ်ကိုဝင်ကြည့်လိုက်လေအနိစ္စရဲ့သဘောတဘာဝဒုက္ခရဲ့သဘောတဘာဝအနတ္တရဲ့သဘောတဘာဝဟင်သလုံးကိုဖားရမှာမဟုတ်ဘူးတဘာဝကိုမြင်ရမှာတော့လားဒီကိုယ်နဲ့ထဲကသူ့တော်မဲ့စေတသိက်ကိုကြည့်လိုက်ရင်လေအနိစ္စရဲ့သဘောတဘာဝဒုက္ခရဲ့သဘောတဘာဝအနတ္တရဲ့သဘောတဘာဝလေမြင်ရမှာတယ်သုံးဖို့ရင် ဟိုအလုံးအပုတ်ကိုကြည့်လိုက်ရင်လည်းဒီသုံးချက်နဲ့မရမှာတယ်လေဒီသုံးချက်မျိုးလူပြီးတစ်ချက်ပေါ့တော့ဒီလိုလူဖို့ရတော့ကဒီဝိပဿနာဉာဏ်မှာအမြင်မှန်တာမိတဲ့ယောဂီတွေဘယ်လိုလုပ်လို့နေမှာလဲဒီလိုလူမှသာဝတ်လို့မယ်ဆိုတော့တတ်တယ်ပြီးတော့ရေးကြည့်တာကတော့ဘယ်တို့ပါလို့ပေါ့ဟင်ဟိုသိစားကြလို့ရှိရင် အဖိတပိသားလို့ပေါ့မူသားခြင်းအဖိတပိသားမှာရတယ်ထင်တယ်ဒီဘောဒီတိုင်းသားလို့ရပါလားအဲ့တော့ငါဘုဟုတုပဲပုဂ္ဂိုလ်တွေဒီသုံးခုအစွဲကိုကင်းအောင်တတိယသတ်ဆုံးရမှာလေတရားတော်သတ်လို့ရမှာလေအဲ့တော့သူ့ဘောသိနေတော့ဟုတ်တယ်ဟင်ငါဘောသိတော့ဒီဒိဋ္ဌိကာလမှာမဟုတ်ဘူးလားဘုဟုနဲ့ပုဂ္ဂိုလ်ဘောဟိုသိရောက်သွားရင်တဏှာကမှာမဟုတ်ဘူးလားအဲ့တော့ဒီသုံးခုဘောကိုသိပြီးတော့ ဟုတ်ကဲ့ဒီသုံးခုသိပြီးတော့ကိုတခြားသွားပြီးတွေ့နေရောလူတွေကြီးလည်းရနိုင်ပြီဘူးလေအဲ့တော့တို့တခုခုတော့ပြင်ယူပေးရှိရမှာတင်တယ်ဟင်တခုခုတော့ပြင်ယူပေးရှိရလိမ့်မယ်အဲ့ပြင်ယူပေးမရှိရင်အပြင်ကိုပြနေနေလေဒီသုံးခုကလွတ်ထားတော့မှလည်းလေဟုတ်ကလားတို့တော့ကြောင်းသိကြီးနေဆိုရင်လည်းအကျိုးပြီးတော့ကြောင်းသိကြီးပဲကြံကျိုးပြီးမှာပေါ့ဟုတ်လားတွေးသိကြီးလေဟုတ်ကလားဒီသုံးခုတော့ဝင်နေရင်လည်းဒိဋ္ဌိနဲ့တဏှာဝင်လာမှာပေါ့ အဲ့တော့အပြင်လေတို့ထွက်ခွင့်မပေးဘူးဒီအတွင်းလေဒီသုံးခုပေါ်လေကောက်ခွင့်မပေးအောင်ရှင်းမှမပါလို့ရှိရင်တော့တို့ဘလို့မျိုးတွေတော့ဖြစ်နေနေဟုတ်ကလားအဲ့တော့လက္ခဏာရေးသုံးချက်ကိုမြင်လို့ဖြစ်စေလက္ခဏာရေးသုံးချက်ကိုမမြင်မိတဲ့အောင်ငါဝတ္ထုပုဂ္ဂိုလ်ပေါ်ကိုကြော်ပြီးတော့ဟုတ်ကလားရှင်းမှမလို့တခုကိုတင်၍သင်ယူ၍ဖြစ်ပြီးသူလို့ရှိရင်ဒီကုသိုလ်သာအကျိုးပြီးတဲ့ကာမဘုံမှာလည်းကာမဘုံနာခြင်း ဘိုးကတော့နေဦးမှာပဲဟင်ဒုက္ခကင်းနေနေဘူးဟုတ်ကလားဒုက္ခမကင်းနိုင်တော့ပဲအဲ့ဒီဒုက္ခဘေးမှာဟိုဒီလိုပါတော့ဟိုဆင်ញမှုကပါသွားလိမ့်မယ်တင်လေဒီကားရဆင်ញမှုနဲ့သွားတာမဟုတ်လားဟင်ဟိုတတိကံသွားတာလားစိတ်ကြီးကိုရောက်ပြီးသွားတာလားဟင်ဘယ်လိုဘယ်လို ဆိုဒီကဟိုဘာနေတဲ့ပုဂ္ဂိုလ်ကကိလေသာကိုကာမဝိပါကကိုပါအောင်မလားဗျာချင်းကုန်းကိုကောင်းမလားဗျာဒီလိုသိသက်ဝင်ကြပြီးတော့လူလူလာလာဒီမှာအဲဆက်ကြီးနဲ့ဟိုဘာလို့လက်ပြီးလူလာလာသင်ကြပြီးလူလူချင်းဟိုကျိုးပေးတဲ့နေရာကြတော့ဟောဒီဟာလည်းတစ်ဘက်ကခံစားတယ်ဒီဘက်ကဟောသူ့ဘာလို့စိတ်အခရရလေးရပဲတင်တယ်ဟင်ဟုတ်ကလားဒီနည်းဘက်ကဟောလေဟုတ်မလားကြားတဲ့ဘက်ကဟောအေး ဒီလောက်ဆိုရင်ကိုနည်းနည်းတော့တတ်တာဟင်နည်းနည်းတော့တတ်တာမရှိသားလည်းမရှိမသားဘူးပေါ့တွေ့တော့ပဲမတွေ့ဘူးပေါ့ငန်းငန်းတဲ့တန်တော်တော့မပါတော့ဘူးတော်ဝိတာကတော့နာပြီလို့ဒီကနေ့ခံစားပြနေတယ်ဟင်သူတို့ဒီတော်မှာတယ်လေသူဒီတော်မှာဒီတိုင်းထိုင်နေကြလားသူတို့ကမှဘုံညချင်းချင်းတော့ကြိုးမဲတယ်ဟင်သူတို့ချင်းကြိုးမဲ ပုံပါလေဒီအဲ့လိုလုပ်တာပုံမှာတော့သူတို့ခံစားလို့မထင်ဘူးကာမအာယုံပေါ့ဒီသူတို့ဒီကိလေသာကိုကာမဝိပါဒကိုသူတို့ပါဘူးမလွဲတာကိုတုံးတာတပည့်ကဒီတရားအားထုတ်ရဲ့ဟင်တပည့်ကဟိုကံကျူးပြီးတဲ့တုံးရက်ပေါ့ဟုတ်ကဲ့သူတို့ထူထားတဲ့ကံကျူးပြီးမဟုတ်လားကံကျူးပြီးတဲ့တပည့်ကတုံးနေတုံးပဲဟုတ်ကလားတပည့်ကလည်းဒီဟာကိုတို့ပါတော့ ဟိုတူသွားတဲ့နားပါတော့အကြောင်းမခံဘူးတင်နေ။ညှပ်ပြီးသွားနေတာ။ဟုတ်ကလားလေ။ဒီတော့ဆိုရင်ကိုတို့ဝတ်လို့တော့ဖြစ်နေပြီ။ဟုတ်ကလားလား။ဒီအဲ့တော့ဟိုဝိမီအဲ့တော့ကိုပဋိစ္စသမုပ္ပါလေတဲ့ပုံညာပိသင်္ခါရအဖြစ်နဲ့ယူကြပါ။ဟဲ့ဟိုဝတ်လို့ကတော့သူကဝတ်လို့တော့မဟုတ်ဟုတ်ကလား။ဒီဝိသရနာတွင်တို့ဆိုလို့ရှိရင်တို့ဒီဥပ္ပံမလာတော့ဘူးလေ။ တော်တော်မှာတော်ရှော့ဟိုဘုံအားဖြင့်လည်းဟိုတို့ဒီကာမဘုံပြီးလို့ရှိရင်တို့အဲ့ဒီဒီဇမဟိုနာဘုံလောကရင်တို့ကဟိုတရားရနာဆောက်ကိုရောက်ပေါ်ပါဘူးတပည့်ကတော့ဒီအခုတော်တော်နဲ့ကြွားကြတာမဟုတ်ဘူးအဲ့တော့နာဘုံလောက်ရောက်တဲ့အချိန်မှာကာမဘုံနဲ့တစ်ဖက်ကခံသွားတော့တစ်ဖက်ကလည်းတရားရှုမှရင်တို့ကတရားရနာအဆင့်ကိုတက်မှာတရားတွေတော့ဇမဘုံတက်မှာတယ်လေအဲ့ဒီလိုအားဖြင့်လည်းသူကပုံကိုသင်တက်နေတယ် ပေါ့ဘူးမထင်တော့ဘူးချက်ကူတာတဲ့တော့ဟုတ်ကလားတပည့်ကလည်းသူဘဝဟိုပဲပုံပြောတာတယ်လေဒီလိုလိုသောတာပန်ဘဝသောတာပန်ဘဝလေသရံဘဝသရံဘုံအနာရံဘဝအနာရံဘုံယဟနာဘဝယဟနာဘုံဒီလိုတော့သူတက်သွားမှာတယ်လေဟင်ဒီလိုလဲဟိုညာဘက်ကညာဘုံဘက်ကလည်းတက်သွားလိမ့်မယ်ထင်တယ်။ဒီဒီသံဘုံဘက်ကလည်းတက်သွားလိမ့်မယ်ထင်တယ်။ကံဘုံဘက်ကလည်းတက်သွားလိမ့်မယ်ထင်တယ်။ဟုတ်ကဲ့ ဒီအဲ့လိုပုံစံစံနဲ့သွားမှာသူတို့ကခုနအောက်ကိုမကြတော့ဘူးသာဝရပြန်မလဲတော့ဟင်ဟင်ကျေတော့ဘူးဒီအဲ့ဒီတိုင်းသွားမယ်အဲ့တော့သူတို့ကဒီဝုလို့ကုသိုလ်ကိုပရိသတ်မှုပါလေလေလို့လက်ခံပါနဲ့ဝိမိကုသိုလ်ကိုသာပရိသတ်မှုပါလေလေလို့လက်ခံပါလားဟုတ်ကလားဗျာဟင်ပုံညာပြီးသင်္ခါရလေ ပြီးတော့အပုံညာပြီးသင်္ခါရဆိုတဲ့မကောင်းမှုပြုလုပ်တဲ့ပုဂ္ဂိုလ်သူကတော့ဝလို့မဖြစ်နိုင်ပါဘူးဟင်ဘုံပြီးလို့ရှိရမှာသာကြရတဲ့ဖက်ကိုဟိုတို့ဘာလို့ကာမီကိုသိခါဘုံဒီပြန်ကြည့်လေသူတတတာကြိုက်လို့တတာလည်းရှိတယ်ထင်တယ်မကြိုက်လို့တတာလည်းရှိတယ်ထင်တယ်ဟင် ဒီတန်ကူလည်းပဲရှိတာပဲအဲ့ဒီနေရာကနေတော့လက္ခဏာတွေလုံးမလာဘူးတို့ဒီနေရာမှာဟိုတပါပါနဲ့တပါပါပေါ့လေဖျားရဲ့အဆုံးမတော့ပေါ့ဟိုညာမလိုက်နိုင်လို့လောမကြတာလေပေါ့ဟုတ်ကလားတို့ဒီပထမဘက်မှာကကုသိုလ်ပြုရင်ကုသိုလ်ဖြစ်တာရှိတယ်ကုသိုလ်ပြုရင်အကုသိုလ်ဖြစ်တာလည်းရှိတယ်ကုသိုလ်ပြုရင်ညာနာဖြစ်တာလည်းရှိတယ်ဒါရတာလို့ပြောမှာပေါ်လေခရိယာပိတ်ပင်ချတော့တာဟုတ် ဟုတ်ကလားပြီးတိုင်းတကအကုသိုလ်ပြုရင်အကုသိုလ်ရှိတာလည်းရှိတယ်အကုသိုလ်ပြုရင်ကုသိုလ်ဖြစ်တာလည်းရှိတယ်အကုသိုလ်ပြုရင်ရဟနာဖြစ်တာလည်းရှိတယ်ဒီလိုနဲ့ခွဲတယ်လေအဲ့တော့ဒီအကုသိုလ်ပြုရင်ကုသိုလ်ဖြစ်ဖို့ဆိုတာလူသားမပုဂ္ဂိုလ်တွေဖြစ်နေပါမလားဖြစ်နေဖြစ်နေအဲ့တော့ဘာလို့သူ့တဲ့တာရင်းနဲ့ဟိုလက္ခဏာရုံးချက်ကျွန်တော်ဘယ်လိုလုပ်နေမှာမလဲ သုဒ္ဓတဝေရသမယကိုကြိုက်ပြီးမသားမှာထင်တယ်။ကျက်သားဝတအမေကစားကြည့်လိုက်ချင်းဟင်ကြိုက်ပြီးဝင်နေချင်းကိုအနိစ္စရဲ့သဘောတရားကခဏဘယ်လိုလုပ်နေမှာလဲတို့ကိုယ်လည်းဒီမှုသူ့လည်းဒီမှုဟင်တကယ်လို့ချင်းနေကြိုးတွေမွေးလို့မွေးဟောလူတို့တခုတွေနဲ့တူတော့ဟောတတ်ချင်တာပဲမဟုတ်လားအဲ့ဒါကမုံသိချင်းပဲအဲ့ဒီမုံသိချင်းဝင်နေခဏဘုံဝင်တရားမှမငြိမ်တာကိုဘယ်လိုလုပ်ပြီး ကိုကိုကိုလည်းအနိစ္စလက္ခဏာဒုက္ခလက္ခဏာဘယ်လိုလုပ်ပြီးမလို့ဓမ္မယုံနဲ့ဒီလောက်ကြီးုံထားလို့မှမမြင်ရတာဟိုကျိုးတာတော့တော့တာကိုဘယ်လိုလုပ်ခဏလို့မြင်မှာလဲတော့ဒီလောက်ကြီးကိုသာပြီးကြီးတာတော့ကိုကြီးရတယ်ဟုတ်ပြအနိစ္စမှမြင်ရမယ်ဘုလို့ဘာလို့ဒီကတော့ပြောကြတယ်ကျုပ်တော့ဘာလို့လဲ လို့ပြောတယ်ဒီမှာဘယ်လိုဖြစ်ဖြစ်ခင်းနေကိုနေနေတဲ့ဒီစတော့ဘယ်လိုလဲဘယ်မှာဘယ်လိုဘယ်လိုဘယ်လိုနေမှာလဲတော့အဲ့တော့ဒီဘုရားတဲ့ကိုတာခါမိကိုတို့ပါတော့အနိစ္စဒုက္ခလက္ခဏာတွေကိုဘယ်လိုလုပ်မြင်မှာလဲတော့အဲ့တော့ဒီထိုလိုဒီမှာပဲစိရနာမပါတဲ့အရိယာတွေတွိုင်းလာရင်မတရမတော်တဆနေမိမယ်တတ်တော်ကောင်ပြေးမယ်အဲ့ဒါကြီးကဘုရားဟို

ဒီလိုတော့ရခဲ့တယ်လားမရမှာပါဘူးလားပါမျိုးလိုလိုများကျုံလို့ကိုလိုအနိစ္စမဟုတ်ဘူးလားဖြစ်တော့လို့ဘူးဟင်ဟင်တို့တော့တဘာသာနဲ့တဘာသာကိုခုနကတော့သုတ်တော့မသုတ်တော့မပူပါအောင်လို့လားဟုတ်ကဲ့ပေါင်းတော်ရေးကြိုင်တဲ့ပုဂ္ဂိုလ်နေရင်မကောင်းလို့ကြံဖြစ်မှာပဲရှိတယ်ဟင်နေလို့မလား နေအရွက်ဖြက်လို့နေပဲနေလို့သူကရဲ့ကြိုက်နေတာကြီးလို့အဲ့တော့သူကတော့လေးချက်မကောင်းကြောင်းပြောရင်ကြောင့်ဖြစ်ဖို့ပဲရှိတယ်ဗျပြင်ဖို့တော့မရှိဘူးဟင်တို့ဘောမလားအဲ့မပြောဟုတ်ဘူးလားမပြောတာလေဟင်မင်းကမကူပါဘူးလားအဲ့ဒါအကုသိုလ်လိုရင်ကုသိုလ်ဖြစ်ကုသိုလ်ဖြစ်ဖို့ဘုရားအဲ့ဒီကိုပထမအဲ့လိုလက်လက်ထားတယ်ဗျဟုတ်ကဲ့အဲ့တော့တို့ဒီမှာပြုနေတဲ့အပုညာပြီးသင်္ခါရမှန်များတော့ ကိုမနာကပါလို့ပြိနေပဲနေမှာဗျာဟင်ပါလို့ပြိနေတာတာရှိမှာဗျာဟုတ်ပဲပေါ့လေဟုတ်ပဲအကျိုးပြုမဲ့ဟာပေါ့လေဟုတ်ပဲအကျိုးမပြုမှာတော့ဖေရှားလို့ပြိနေတာမှတယ်အဲ့တော့ဒုသတ္တမန္တပါလို့ပြိနေဖေရှားလို့ပြိဒီလိုကိုပဲရှိမှာဟုတ်ကလားဗျာအဲ့တော့အာရိနေတာသိတာဘုရားဖြစ်ရင်လေဟိုကျိုးကျဲလို့သူများပြည့်ပြီးဟိုဟင်ကျူရာရှိတယ်လို့ဖြစ်လို့ဖြစ်ပြီးပဲရှိတာပဲလေ နှစ်ခုပဲဟုတ်ကလားကာမဂုဏ်လည်းအရှင်ကြီးပြောပါလို့ရှိတယ်ဆိုပါလို့ရှိတယ်နေနေနေရာလည်းကျွန်တော်နာကြည့်ပြောပါလို့လို့နဲ့ဟုတ်ပါတော့ရာလို့လို့ရာလို့မှုနဲ့မပေးလို့မှုကြောင့်လားမပြီးတဲ့နေမှာပဲလူချင်းလည်းတင်နာပဲဟုတ်ဟုတ်ပါလေဒီဒီဒီတော့တဲ့နေရာဒီချာဒီကစီပြောပါလို့တော့တာရှိတယ်ဆိုပါလို့တော့တာရှိတယ်ဟုတ်ကြသိခါဘုရားဘယ်တော့များများတေခံရောက်သေးရှိတယ်ဟုတ်ကဲ့ တေခံတော်လည်းကြိုက်လို့နဲ့မကြိုက်လို့ကြီးတယ်ပဲမသိတော့တော့သူ့ကိုနောက်ကသူကဝါလာရဲ့နောက်ကဖေးလိုက်တာဟင်ဘောကနောက်ကဖေးတာလေကြိုက်လဲမသိတော့တာထင်တယ်မသိကြိုက်တယ်ကြိုက်မသိအပြာမှန်သွားတာပဲဟုတ်ကလားဒီကိုမုံမသိနဲ့မသိမို့သူတို့လည်းဆံမှန်သွားတာထင်တယ်ဟုတ်ကလားအဲ့တော့အပုညာဝိသင်္ခါရဆိုဒီမှာသူခုနဆိုတဲ့ကျဲလို့နဲ့မကျဲလို့နဲ့စော်ကားတာဒီမှာမများနေတယ် အဲ့ဒါတွေပြုလုပ်တာကွယ်ဟုတ်ကလားအဲ့တော့မသိသိချင်းနဲ့ဟိုတို့ဘာတော့မကောင်းမှုပြုလုပ်တဲ့ခါကျတော့အကျင့်ကြီးกว่าဒါလည်းအမှားပြီးတယ်ပဲမသိသိမှာအမှားကိုအမှန်တင်တာလည်းမသိသိပဲလေဟင်အမှားကိုအမှားတိုင်းဟိုဘာတော့အမှန်ကိုအမှားလို့ထင်နေတာလည်းမသိသိပဲလေပြီးတော့ဘာမှန်းကိုတူတူကိုဖြစ်နေတာလည်းမသိသိပဲလေ ပုဂ္ဂလာတွေအင်းအဝိဒါမှာလေဒီအဲ့လိုဒီကျက်ဆိုတာမဟုတ်မဟုတ်ဘဲနဲ့ကျက်မဟုတ်တာကြီးကိုကျက်လို့အမှန်ချင်းနေတာဒါမသိသိပဲလေအဲ့လိုကျက်ဆိုတဲ့ပြင်းကြီးနဲ့တာမှာမဟုတ်လားဝတ်ဆိုတဲ့ပြင်းကြီးနဲ့တာမှာမဟုတ်လားကျွေးနွားဒီလိုအမိရင်ချင်းညပေါ်ကိုဟိုစေနာထားလို့တာမှာမဟုတ်လားပုဂ္ဂလာလားအဲ့ဒီမသိသိကြီးနဲ့အာပုံညာဝိသင်္ဟာရပြုမှာပေါ့အဲ့တော့စတဲ့အဲ့ဒီကျက်တာတုန်းကလည်းကျက်ဆိုတဲ့

ဒီအဲ့တော့ဝိညာဉ်နောက်တနာလိုက်တော့မှာပေါ့။အဲဒီအင်းတော့မှာနေလေ။တရားလေးဥပါရံဥပါရံလိုက်မယ်ဘောဘဝပြီးဘဝဟိုလူတွေတို့မှကောင်းတာမဆိုပဲနဲ့ကျက်ပြီးမှတော့ဘယ်လိုလုပ်တော့ဆိုရင်အဲ့တော့ဒီကတဘဝကြာပြီဘဝတရားမပေါ်ဘူး။ဟုတ်ကဲ့လား။ဒီအဲ့ဒါကခုနကလေဟိုဒီကနေ့ကျဆွဲနေကြတာလေ။ကျေးဇူးတင်တာလေးကိုသူလုပ်ခဲ့တဲ့ဒေါ်လာနဲ့ဟာငါဘယ်လိုမှ ချက်ကြီးဘယ်လိုကြီးအဝယ်ကြီးဘယ်လိုလဲသူကငါငါမျက်စိတော့ပဲလေကြီးငါလည်းပဲဒီလိုတဲ့အာကြောက်ပြီးနေတယ်ယူသွားမယ်ရဲ့ဟင်ဘာကနမလဲဘာမလဲဟုတ်ကဲ့ဟင်ဒီဘယ်မှာဥပါရံဥပါရံနိုင်မယ်ဟင်ပေါ်ရတယ်ဒါပြရမှာမဟုတ်လားသွားမယ်အဲ့ဒီတိုင်းဟုတ်ကဲ့အဲ့တော့ဘုံတန်းနဲ့အဘုံတန်းကခုပြောရမှာပေါ့သူ့ကိုယဉ်ကျေးဆုံးပါ အဲ့တော့အနေသားဆိုတော့သူဟိုပါဠိလိုပေါ့လေဘာလို့တော့မဆုံးမချက်ဘူးဒီလိုပြုခဲ့ဟာတွေမှာပေါ့ဟင်တို့မျိုးတွေပေါ်ရှိပါတယ်တို့အိုင်တွေပေါ်ရှိပါတယ်ဒီကအဲရောင်းရတာတစ်ဖက်ဟိုကလူကမှခင်ဗျာဆိုတော့ငါးရာကြီးကြီးပုံထားရတယ်ကြောက်သူဖြစ်တာမှမမသိညာမမသိပဲဘာမှအာရုံယူအလူကမှခင်ဗျာကြောက်ငါးရာကြီးကတော့တခါတော့သူ့ကိုထားရတာ ဒါမထုတ်တဲ့ပြည်ရှင်နဲ့ဘာယူထုတ်လိုက်တော့သူတို့နားပါရင်လည်းဟိုဘီရန်လေးတော့အလောက်တလောက်ဒီလာတော့ဟောဒါဟုတ်ကလားအဲ့တော့မထုတ်တဲ့ပြည်ရှင်ပဲလားဟိုအားမလို့ယူလိုက်ရင်လည်းတခါလေးမဒီဘက်နဲ့ပြုရတာလေးယူမှလေမလုံးမလုံးလေလောကနဲ့လုံစားခြင်းနဲ့မရှိဘူးဒေါသနဲ့လုံစားခြင်းနဲ့မရှိပဲလေတွေ့ရတာရှိဦးမှာအဲ့ဒါတွေကိုတော့အနေသာပြီးသင်္ခါရယူပါလေလား ဟုတ်ကဲ့လားအဲ့တော့ဒီပုံညာအပုံညာအနိစ္စဆိုတဲ့နေရာမှာပုံညာနေရာမှာလောဘဥသိနေမယ်အပုံညာနေရာမှာဒေါသဥသိနေမယ်အနိစ္စနေရာမောဟဥသိဒါတို့ကိုပုထုဇဉ်အကာမိုက်ကြီးလုပ်တဲ့နေရာဒီတုံးနိုင်တဲ့ပရိသတ်ဘောပါနေနေတယ်အဲ့တော့ဒီသားကတော့ဘောပဲထားဘူးအဲ့တော့ယောဂီတို့ဒီပင်နေအာထုခါကယောဂီတယောက်မှာကိုယ်ရှုွက်ကလေးကိုယ်စိတ်တည်းညကြလို့ရှိရင် ခင်ဗျားတို့ဒုက္ခဝေဒနာပေါ်ကိုစိတ်သိဝင်နေတယ်နော်စိတ်တိုင်းညာမဖြစ်တော့ခံရတဲ့ဒီလိုတော့ဘာဝင်မဲ့ရှင်တော့ငါဟိုရတခါလို့တော့ဒီနာရီဒီလိုရသေးတဲ့ဟုတ်ပါဟင်ဟုတ်ရသူများတွေဒီလိုလုပ်တာဒီနာဒီလိုရသေးတဲ့ဟုတ်ပါလဲမခံရသေးတဲ့ဝင်တော့ပါတော့ဒီဒုက္ခဝေဒနာမဝင်ဘူးတော့ဒေါသနော်တခါလေးထိုင်ထိုင်နေတဲ့တခါလေးဟိုဒီမာကြီးရတင်းထားလားဝါကြီးရတင်းထားလားတော့ဘယ်လိုလုပ် နာရီလာလဲကွာဘယ်လိုဟင်အခုဒေါသဝင်လာလားဒုက္ခဝင်လာလားဘုရားဟုတ်ကလားဟင်တခါဒီကြောက်ကောင်းလာတယ်မတွေ့မကောင်းတော့လည်းတွေ့တော့ငါ့မလိုတော့မရဖြစ်ဖြစ်ကလည်းဝါသားရှင်ပဲဘယ်လိုဘာဝင်လာရှင်တော့ သာသာယောဂီအော်ပိုင်းမှာခဏတော့ဒုက္ခလည်းမပေါ်ဘူးဒုက္ခလည်းမပေါ်ဘူးဒုက္ခလည်းပေါ်ဘူးလောဘလည်းဒေါသလည်းမောဟပဲပေါ်တယ်ဟုတ်ကြအဲ့ဒီတိုင်းလည်းခဏထုံပေးထုံပေးထုံပေးထုံပေးနဲ့တရားလာပဲမှားရတော့ဘယ်ကောင်းကောင်းနဲ့တော့မှားရရမရတာဒီပေါ်မှန်သိနေဒီဥစ္စာပဲဒီနှခေါင်းလေးနဲ့တိုက်တာရှုတဲ့ဥစ္စာဘာရှိတာမှမဟုတ်ပဲနဲ့ပုဂ္ဂလာကဒါတိုက်တာကိုဒါဝင်ခလုံးထွက်ခလုံးတိုက်နေတာမဟုတ်လားဒါသတိနဲ့သာပြီးရရမရရမှား ဟုတ်ကြဟင်ဘာလို့မတုံတဲ့တဲ့ကိုဘုံတဲ့တဲ့ပေါ့ဟင်ဟုတ်ကြတယ်ဒီတုံတဲ့တဲ့ဘုံတဲ့တဲ့တို့ရမှာရှိတယ်ဘယ်တော့ဘူးဘယ်တော့ကြာလို့ဟဲ့ဟင်ဟုတ်ပါဗျာတော်လေးတောင်းနေကြတောင်းတာပါ လုပ်လိုက်လုပ်ထားမယ်တော်တော့ဘယ်သူမှမခံနိုင်တော့အဲ့တော့အတိုင်းအတိုင်းတော့တော့ပြန်လို့ဆရာတော့ဟိုမိကြီးလေးကိုတို့ရတော့တော့တော့တပည့်တော်မပြောင်းမရသေးတော့ဘုရားပဲကြီးသွားမှာပါကျောင်းကျောင်းတခါကြီးပြေးခေါ်လို့ယူတော့ခေါ်လို့ယူတော့ဟင်ဟင်ဦးဆောင်နေကြတော့တယ်ချိန်ထားပါ တောင်းကြတယ်ဟိုကျေးဇူးတော်ကဝါလာလေကိုကြီးကန်းချင်တယ်ဟင်ဟိုယူရချင်းပြီးလည်းရှိတဲ့ဟာလေးကိုလွှင့်ထုတ်ပါပါလေခဲတွေကဘိုက်ကတော့မရှိတော့ဘူးလေဘိုက်ကတော့ရှိတော့ကုန်ပြီဟင်ဟိုယူရချင်းပြီးလည်းဆက်ထားတဲ့ဟာလေးကိုဟုတ်လားဟင်အဲအဲ့လိုဖြစ်သွားတာဟုတ်ဗျာအဲ့တော့တို့ဒီအာထုတ်ခါကပုဂ္ဂိုလ်တယောက်ရဲ့အောက်ပိုင်းညာဖြစ်နေမှာ ဒုက္ခနေရာမှာလောဘဝင်နေပါလေဘလို့ပဲမှန်နေနေချုပ်ကနမသိနေကြလိုက်ခင်ဗျားတို့လောဘဝင်နေပြီအဲ့ဒါလေးသာနေတာပဲဖြစ်ဖြစ်ကိုကြောက်မလိုက်ဘူးဟင်ဟင်ကိုယ်စိတ်တိုင်းညမကြဘူးအာရုံမမှန်လို့စိတ်တိုင်းမကြဘူးတခါတော့ဝေဒနာပေါ်ခဲ့ရင်ဘောလေတို့ကကိုယ်စိတ်တိုင်းညမရခဲ့ရင်လည်းခင်ဗျားတို့လောဘဝင်နေတယ်ဖြစ်ဖြစ်မရှိဘူးဟုတ်ကလားဗျအဲ့အဲ့ဒီနှစ်ခုကြောင့် ဟိုဆန္ဒအားကြသွားပြီးလို့ဖြစ်ပြမမြင်တဲ့ကာလကြတော့လေခင်ဗျားတို့အဲ့ဒီခါတော့မောဟနဲ့ပြေးညှောလိုက်တာအဲ့မှာဟိုဝိညာဉ်သုံးချက်မပေါ်ဘူးကိရိတာသုံးချက်ပေါ်နေတယ်ဟင်အဲ့ဒီကအလေပိုင်းကျော်လို့အဲ့ဒီအချက်ပိုင်းမရောက်မိမှာဒုက္ခနဲ့ဒုက္ခပေါ်တယ်အဲ့ဒီဒုက္ခနဲ့ဒုက္ခပေါ်ရင်အဲ့ဒီဒုက္ခနဲ့ဒုက္ခကိုအဲ့ဒီခါကျညာနဲ့တခါဖြစ်ဖြစ်ကိုရှုပြီးတော့လက္ခဏာမျိုးအောင်ရှုပါတာ ချုပ်တော့အဲ့ဒီတချို့ကြတော့လေဒုက္ခဘောကနေပြီးမင်းပြီးတော့ဥပေက္ခပူပါတချို့ကဒုက္ခကိုနင်းပြီးဥပေက္ခပူပါလားအဲ့ဒီငါကြောင့်မပူတာဗျဟင်အဲ့လိုဒီနေရာမှာဥပေက္ခနဲ့မောဟဟာဆင်းနေတယ်နော်ဟင်ဒုက္ခနဲ့တို့ပါတော့ရေလောဘနဲ့ဒုက္ခနဲ့ဒေါသနဲ့အဲ့တော့အောက်ပိုင်းမှာကိလေသာအပေါ်ပိုင်းကျမှဝေဒနာပေါ်တာဟုတ် အောက်ပိုင်းမှာဝေဒနာပေါ်ခဲ့တယ်။ဟိုဝေဒနာတော့ပေါ်တော့ပေါ်မှာပေါ်လေဝေဒနာကိုသူကကြည့်ပြီးတဏှာနဲ့ရှုတာတင်တယ်။တဏှာနဲ့လိုက်စားသွားတာတင်တယ်။ဟုတ်ကလားလေ။အဲ့ဒီတိုင်းမှာတို့ဒီမှာလည်းအနိစ္စသင်္ခါရဆိုတဲ့နေရာမှာတို့ဒီပုထုတဲ့လူသားတိုင်းတော့ပြင်ခုနကအရုပဘာသိနေနေကြတယ်မလုံးမချက်မတလဲတဲ့စိတ်ကိုမယူနိုင်ပါဘူး။ဘောမလည်းပဲယူရမှာ။အဲ့တော့မောဟနဲ့ဆိုလို့ရှိရင်တော့ဒီတို့ပါတော့ပုံရပါလေသူ့အဲ့ဒီမထုံတတိပါမှာပေါ့။ တောက်ပုံကြလို့တော့ဟောမဆုံးတဲ့ဒီပါမှာပဲဟုတ်ကလားမောရတော့တောက်ခံဟုတ်ကဲ့မသိဘူးဟိုမသိတဲ့ကောင်းမှုကိုအနောင်ပြောလို့ရတာတယ်အဲအဲနောင်ပြောလို့တာမှမရတော့ဘာလားလေနောက်ဘဝမှာဖြစ်မဲ့ဒုက္ခကိုမမြင်လို့ထင်တယ်နောက်ဘဝကိုဖြစ်သိခံမဲ့ဒုက္ခကိုမမြင်လို့ထင်တယ်ကွအဲ့ဒါဟောဝိတာပဲလေဟင်ဟုတ်ကလားဟဲ့ဟင်နောင်ပြောဘူးဟဲ့ တို့နောင်မျောဆိုတော့ကိုယ်လက်တရားရှိရဖြစ်ပြီးကိုဆိုလိုတာတင်ဟဲ့ကုသိုလ်ပါလေဟိုအကုသိုလ်ကြတော့ဟိုဒီဘဝဒီကိုယ်ဆန်တော့ဘဝနောက်ကိုခံခြင်းနဲ့တာခြင်းနဲ့နောက်ဘဝကိုငမ်းမြင်တာဟာလို့ဝါအခုကောင်းမှုလူရင်းမှုဟုတ်ကဲ့အဲ့ဒီကကြတော့နောင်မပြောဘူးအခုကောင်းမှုမြတ်တော်တစ်ခါရှိတာရှိနေတဲ့ ဒီကိရိတာဟူတာဟူပေါ်မတရားရယူမှတင်လေသူ့သက်သာတင်သူ့ကယူရင်တော့မတရားရယူတာမဟုတ်လားဒီဘုရားတရားသဖြင့်ဟိုဟာဟောတို့ပါတော့ဟိုစဘာမျိုးချင်းပြီးတော့ဟိုတို့စပယ်ဆန်ရအောင် လုပ်တာတင်လေခုတို့ပါပဲဒီကစဘာဘုံမျိုးမကျင်းပဲနဲ့သူများစဘာဘုံကောက်ပြီးတော့ကိုဝိချင်မှတင်လေအခုတို့ပါလေဒါပဲကွယ်ခုတော့မသိလို့လုပ်ကြတာကြီးတယ်ပဲပုဂ္ဂလာကြီး အဲဒီပုံညာအပုံညာလေသာဆိုတဲ့သုံးခုထဲမှာပုံရင်းနဲ့အပုံညာလာယူတစ်ခုပဲတို့ဒီမှာသင်ရှားဟောပေါ်ပိုင်းပါလေအနေသာအတုနောကလည်းရမှာတယ်အဲ့တော့ပုံညာအားကြီးတဲ့ပုဂ္ဂိုလ်ကုသိုလ်လေးကြီးတဲ့လုပ်တဲ့ပုဂ္ဂိုလ်ကနောင်မျောရများမလာဘူးလားဟင်ဟုတ်ပေတော်ပဲသူကတော့လမ်းပေကြနေပြီဟုတ်ကလားကုသိုလ်ကြီးတဲ့ဒါနာလည်းပြေတာလူလူပြုနေကြပြီလားလည်းပြေတာလူလူဖောက်နေနေကြ ဟုတ်ကလားအဲ့တော့သူတို့ဟောနောဘဝကောင်းမှုပြီးကြတယ်လို့တော့ဟင်ဟင်သူနောင်ညောလေးလုပ်နေတယ်အဲ့တော့သူကြတော့သတ္တရဒိဋ္ဌိပဲသူတို့မသွားနိုင်ဘူးလားသွားပြီသတ္တရဒိဋ္ဌိလာလို့ဟင်ဟင်ဒါအဲ့ဒီငါလည်းတို့ဒါလည်းပြုတ်ခဲ့တာအခုလည်းတို့ဒါလည်းပြုတ်နေတာနောင်လည်းဒီတိတ်နဲ့ပြုတ်နေရင်ဒီတိုင်းနဲ့သွားနေမှာဒီကြတဲ့ကိုယ်တွေမဟုတ်ဘူးကြဟင်ကိုယ်နဲ့သဘောချင်းကြတဲ့မိသားစုလေးတွေနဲ့ အဲ့ဒါလေးများရပဲရင်ပင်လည်းကြက်ဖြစ်လည်းပင်လို့တဲ့ကြက်ဖြစ်လည်းပင်လို့တဲ့ဆင်ဖြစ်လည်းပင်လို့တဲ့အဖွားလည်းပါပါပါဟင်းသူဟောဟောပြာဟင်းဆင်ဖြစ်တဲ့ဂျွန်တွေလို့နှစ်ဖြစ်တဲ့ခိုင်းတွေလို့လည်းနောက်မှခင်ဗျားတို့ကိုယ်ရမဟုတ်ဘောမဒုရှိမှုကြတာဒီမှာပါနေနေတော့ပါမှာပါ ခံရုံကြတော်တော်သတ္တရာဒိဋ္ဌိကခုနကလိုသွားနေပါပဲပုဂ္ဂလာများအဲ့တော့ဒုပြုတဲ့ကုသိုလ်တွေပေါ့ဒုပြုတဲ့ဒါနမှုသီလမှုတွေပေါ့နောင်ဘဝရှိသေးတယ်ဒီဒီကုသိုလ်ကြောင့်ဒုက္ခမဲ့နာဖြစ်မဲ့မောချပုဂ္ဂလာဒီသွေးကြည့်နေပြီးတော့များတို့မှာသတ္တရာဒိဋ္ဌိမကျင်းဘူးကျင်းကြကျင်းတယ်ဘုရားပုဂ္ဂလာ အဲ့တော့တို့ဒီနောင်မျိုးကိုသာသနာ့ဒီဆိုတဲ့နောင်ဘဝရှင်သေးပြီဆိုတဲ့အယူသမားတွေတို့များသွားပြန်ကောင်းမှုများတဲ့ပုဂ္ဂိုလ်တွေများလို့ပြောတယ်ခုနကအပ္ပညာဝိသင်္ခါရနဲ့မဟုတ်တာတွေလုပ်နေပြီးဝူဒီဘုံကဒီဘုံကဘာနောက်ဘုံကနောက်ဘုံခံကြတော့ဘယ်လိုတော့ဘဝရှိကျင်လေးလားရှိကျင်အဲ့တော့ဥပိဒါဝိသင်္ခါရကိုဘယ်သူသွားတယ်လဲအပ္ပညာဝိသင်္ခါရကလည်းမှာပရိသတ်ဘုံပါပုံညာဝိသင်္ခါရက ဟင်သာသာရိတိတွေနဲ့ကုသိုလ်ဓမ္မတွေနဲ့ဟိကိုဘုံညာရုပ်သင်္ခါရနဲ့ကုသိုလ်ဓမ္မကတို့ပရိသတ်သမုပ္ပါဆက်ကိုလဲပါဟင်အဲ့တော့ဘယ်စင်းနဲ့နေတယ်ဟိုကိတိတာဟိုကာမဝိပါကဟိုကတော့ကုသကမိတိကုသိဒိညာနေတာရှိတယ်သူဘက်ကလည်းကုသိဒိညာတောင်းတယ်မှာရှိတယ်ဒါတော့ကူတော့တော့ပါလေဒီတော့မှာဟိုရင်ကျက်ဒီဝက်ဒီပေါ်ကိုကုသိဒိညာနေလိုက်တာဖြစ်တယ်ဟိုကောင်ကကြရင်ဟိုကိုသူများဒီဒိညာတစ်ခါပြောင်းလဲပေးရလိမ့်မယ် သဘောလည်းကြည့်ကြံကြံကြည့်တာပဲပြင်ညာလည်းပဲပုတ်ယူပြင်ညာလည်းပဲဒီဒီဒီဘဝတော့လူသိတော့ကြတယ်ကိုဘဝကတော့ကြက်ဖြစ်မယ်ဝက်ဖြစ်မယ်ကြတော့လူသိတော့ကြဖြစ်မယ်လားအဲ့လူသိတော့ကြဖြစ်မှာပေါ့ဟင်ဒါတော့ကိုယ်ကဒါကြည့်လို့တော့ကမောဝုဒ္ဒကဝနဲ့ဒီသုံးနဲ့လေခဲ့ရင်သူ့ဘက်ကလည်းဒီသုံးနဲ့ကြားလေလိမ့်မယ်ဗျပုဂ္ဂလာဗျအဲ့တော့ပညာဝိသင်္ခါရဓမ္မလည်း သက်သာလိမ့်မယ်ထင်ပါတယ်ဟင်သူ့ကိုကြိုက်ကိုသူကြိုက်တယ်အကြိုက်တဲ့ရှင်တွဲပြီးဆက်မှာချောင်းမှာဟင်အဘုံရဝိသင်္ကာရဓမ္မဟောကိုသူမူသူ့ကိုမူနဲ့ချောင်းပါလေလို့ဟင်ဟင်အဲ့တော့ပဋိစ္စသမုပ္ပါကိုဝိပဋိစ္စသမုပ္ပါကိုအဲ့ဒီတို့ပါတော့အဲခုနကိရိတာဝကာမဝိပါကဝတို့ပါနဲ့ ဒီတုံးလေပြီးတော့မှလည်းဗျခုနဆိုတဲ့နောက်ဘဝရှိပြီးပြီးနောက်ဘဝမရှိအဲ့ဒီကုနဲ့ထုတ်ကလာနောက်ဘဝရှိပြီးပြီးဆိုတဲ့ပုဂ္ဂိုလ်ကကောင်းမှုတွေကိုညာညာပြုပြီးတော့မကောင်းမှုကိုမပြုရတဲ့ပုဂ္ဂိုလ်ဟင်နောက်ဘဝမရှိတော့တော့မကောင်းမှုကိုညာညာပြုပြီးတော့ကောင်းမှုကိုနည်းနည်းမှမပြုချင်တဲ့ပုဂ္ဂိုလ်တွေဒါပဲပေါ့ဟင်ဒါပဲပေါ့ဒီဘယ်ဟာနဲ့လေကြမလို့ ဟုတ်အဲ့တော့ကျိုးကြလာတော့ငါ့ကိုကျိုးကြလာပါဘူးပရိသတ်သမုပ္ပါလာပေါ်တာဟုတ်ကဲ့မဟုတ်ကြတော့ဘုရားရဲ့တပည့်တွေကဟင်တို့ဘုရားသွားခဲ့တဲ့အဲ့ဒီခင်ကိုလိုကြီးကြောင်းလို့လေတမာလူနဲ့ခေါ်ပြီးအဲ့ဒီမှာပရိသတ်သမုပ္ပါပါကြီးနဲ့လေဆက်ဝိုင်းကြီးနဲ့တခါတော့ဟိုတုံးတိကြီးကိုဟင်ဟိုထော်လေးအောက်ကထော်ပြီးတော့ဒီမှာဆက်ဝိုင်းကြီးတံပြားကြီးနဲ့ပေါ့ အဲဒီမှာဟိုပန်ကြောင်းမင်းနဲ့လေသဝိဥထာဟင်အတိတ်ကဘာလို့ကာလာသုံးပါးနဲ့ထင်တယ်အတိတ်ကမသိသေးလို့အဝိဇ္ဇာတနာဟင်ကာမင်္ဂါရအတိုင်းပြစုပါမှာဝိညာဉ်နာယုတာလာယရနာရလာတာလေအဲအဲ့ဒါကိုတခါလေကာလာကသုံးပါးအင်းဘာလို့အလောကဘလောက်ဘာကဘလောက်နဲ့ခင်ဗျားတို့ထွက်နိုင်ပြီလားဒီခင်ဗျားတို့တော့မထွက်နိုင်တော့ထွက်နိုင်သူရှိတယ် အဲဒါသူကဖျားတယ်နေတော့အဲ့ဒီကငါလုံးသွားလာပြောတယ်ဖျားလေးရဲ့ရွယ်ရွယ်လေးတွေအဲ့ဒီပန်ကျောက်ကနေတော့ဖျားလေးရှော့ချလိုက်ဒါခဏလေးပဲဘယ်လိုလေးပဲဘယ်လိုရှော့တယ်ရောဘယ်လိုကတော့ဒီဘုန်းတော်ဘူးရောဘာသာဘာခေတ္တမှလို့လေဘာသာတော့ဒီဘယ်လိုတော့ပြောင်းဖို့လဲဘာတော့နေချိန်ကြတာလေတိတ်တန့်ချက်ပေါက်ကနေတော့ဖျားဆွဲရှော့ချလိုက်တာ ဘယ်လိုလဲပြေဆောင်းကဘယ်လိုလုပ်ကြမှာလဲခင်ဗျားတို့ကဲဆောင်းရဆောင်းရမထွက်နိုင်ဘူးလေဘယ်လိုလဲမလို့ကျင်ပြီးဟိုငုံဘုံရှိသေးပြီသာသနာ့ပြီကိုယ်တို့များများပြီးပါဘူးတော့မပြောတော့ငုံဘုံမရှိတော့ကိုယ်တို့ပြုမလို့ပါဘူးတော့များများပြုသွားတယ်ပြင်းရိုးရိုးရိုးရိုးပဲလို့သွားနေလေကိုကဟမ် အဲ့တော့ဒီလိုကခင်ဗျားတို့ဒီဘီကိုပတိကသမုပ္ပါနေတာဘုဒ္ဓဒီပြေကပဲလေနေတာဟင်ဒီကနေပြီးတော့သမုဒိယဒုက္ခဒုက္ခသမုဒိယသမုဒိယဒုက္ခပုဂ္ဂလာဒီဒီသမုဒိယကြောင့်ဒုက္ခဝုဝုတုံမရသွားရင်အဲ့ဒီဒုက္ခပြပြီးခင်မနာသမုဒိယတို့ဖြစ်တယ်ဟင်အရေးသေးလို့အရေးနာကြလို့ရှိရင်ဟိုအရေးပြန်ပေါမပြန်ပေါကျောင်းကိုဘုရားရောက်ဟုတ်ပြီ အဲ့တော့သမုဒိယတောင်ဒုက္ခဖြစ်တာအရေးတောင်ဒုက္ခဖြစ်တာတရေဒုက္ခဝရဲလည်းပြန်ဖြစ်ရတယ်လို့ကသမုဒိယတောင်ဒုက္ခဖြစ်တယ်အဲ့ဒီဒုက္ခပြန်ပြီးသမုဒိယပြန်ဖြစ်နေတယ်ဟိုဟာခုဒုက္ခတွေကဟင်ဒုက္ခတွေတော့ဟိုပါတော့သမုဒိယမှာလည်းဒုက္ခကိုပြန်ခင်းနေတာမဟုတ်လားဟုတ်လို့လားဟင်ဟင်ဘယ်နေတော့ဒုက္ခကိုတော့ပြန်ခင်းနေတာဟုတ်ဖြစ်နေတာ ခင်ဗျားတို့ရင်လုံးကသမုဒိယကြောင့်ဒုက္ခအတိတ်ကသမုဒိယကြောင့်ပြည့်စုံပါဒုက္ခဖြစ်တာအခုပြည့်စုံပါဒုက္ခကိုပြန်ပြီးသမုဒိယပြန်ဖြစ်နေကြတယ်ကြားလာတဲ့ဘဝလေးကနှမျိုးသားဖြစ်လေကျက်လာတဲ့ကျက်ချီမောင်လူလေးကိုပြင်ကြလို့များထင်လို့လားလူဟောလူဝဲလေးသားနဲ့မတော်အောင်မပြင်ကြလို့ထင်လားဒုက္ခကိုပြန်ပြီးသမုဒိယထင်နေတယ်ဟုတ်နော်ဒီပြီးတော့ဒုက္ခခံပြီးမှခံစားရတာထင်တယ် တို့ပါတော့ဒုက္ခသမတာကိုဒုက္ခတရားတော့ရည်ရည်ပါလေဒါတော့ဘုရားဟောပြောတာပါတို့တို့တော့ဒီလိုရှိမှမဖြစ်ပါဘူးဟင်ဟင်ဘောဓိတာကကုမာရမင်းသားပြောတာတပိတော့တို့လောကီကာမအာယုန်တွေကဗျာတဲ့ဒုက္ခသမတာရိယဟောရကိုဒုက္ခတရားတော့ရင်းနှီးမှခံစားခွင့်ရလေဖျားအဲ့တော့ဖျားအေးကွာငါလည်းလူဒီကာလာကဒီလိုပဲစဉ်းစားကြမှုကြပါလေ အဲ့တော့တော့မဟုတ်ဘူးကွာကတူတောင်းလည်းသမားလည်းပြောလို့ရှိရင်တော့ကြားဖို့တပူတဲ့တယ်မဲ့ခမင်းကိုကိုမတရားမင်းမွေးနေရတယ်မင်းတို့ကတော့မင်းမွေးရတယ်ဘယ်တော့မှမင်းမွေးရဘူးတူတူလေးကိုဘယ်လိုဒုက္ခလဲဒုက္ခဟမ်ကိုပြားတို့တပူလည်းမသားမဲ့ခမင်းတက်လို့လေခုနကမင်းမွေးစားမင်းမွေးနေရပြီဟဲ့ဟုတ်ကဲ့ အဲ့တော့ဒီတို့ဒုက္ခမခံပါမိလေဒုက္ခကရွာရမ်းရှိကြီးကဒုက္ခကတက်တယ်လေဒုက္ခရွာရမ်းရှိကြီးနော်ဟင်ဒုက္ခဆက်တယ်လုပ်ခဲ့ရတာတယ်ဟုတ်ကလားဟင်အဲ့တော့ဒုက္ခဘယ်တော့ဆက်ဆက်သူ့ကိုအင်းကြီးကဘူကြီးပြောလို့ပေါ့အဲ့တော့ပေါ်သိမ့်တော့လည်းနေနေဟုတ်ခဲ့ဟင်နာဘယ်တော့ဟိုတမီးကိုဘူကြီးကိုရှောက်လို့လုပ်ရတာပေါ့ ကျမ်းလာလို့မိရေတို့အဖိုးဆိုရင်တခါလည်းရမောပြေတယ်သူဒီစောစင်ငါလာအဖိုးတို့တခုခေါ်တဲ့ဒါနဲ့လည်းသူတန်ရှင်ပြမနာမောပြေတယ်သူတို့မှာဒုက္ခခံစားနေတဲ့အချိန်မှာဒုက္ခပြကြောက်နေလို့လားနေနေလို့မိမိကြီးနဲ့ခံစားလို့ဟုတ်ကလားဟင်ဟုတ်ကလားတို့ဒီဟိုဒီ ထမင်းနဲ့တစ်ဆုပ်သားရဲ့ကလာဒီထမင်းတစ်ဆုပ်တစ်ဆုပ်လောက်ခရပုံကိုမြင်လို့ရှိရင်မြုံတောင်ကြမှာပေါ့ဟုတ်ဒီထမင်းတစ်ဆုပ်သားဖို့ရာအကြောင်းခံရတဲ့ဒုက္ခတွေတို့ဒီထဲမှာဟောခဲ့ဒီကုန်ဒီထဲမှာဟောသူ့ဒီကဝင်ပြီးကြကြဖို့ရာတတောင်းသားတဲ့တော်ဖူးရဲ့ရှင်လေတဘောကပြောရဲသလားတဘောကနေပြောရဲသလားအောက်ကရှင်လေဟင် တနာကြပါခြင်းတခုမပါတာပဲနေပါတော့ပါဘူးတယ်ဒါတော့ပါလာကြကျန်လာပြီးတော့ဒါလေးကိုယူသွားပဲမကြောက်ဘူးလေဟင်တရားဖို့လို့ညဖို့ရာကြောက်ဘူးလေကိုယ်လည်းကနေမလို့မကျင်သူ့ဝင်လေးကိုယ်လည်းအပြင်မရောက်မချင်းဘယ်တော့မျက်ရည်ကထိုးရတော့ဝင်လေးကြရဘူးဟင်အဲ့ဒါလေးကိုပါမိသားစုကိုဘာလို့မျက်မချင်းပိုင်ပြတော့တည်ကြီးတာပါဖို့ရလေဟင် ဘယ်လောက်လုပ်ခဲ့ရသလိုဟင်စောပြီးနေလို့လားခင်ဗျားတို့ကြောက်သွားတာခင်ဗျားတို့စောပြီးနေလို့ကြောက်သွားလို့လားဟုတ်ကလားဗျာဟင်စောပြီးရှိရောက်လို့ခင်ဗျားတို့ကြောက်လို့ဒီနေ့ကိုဒုက္ခရောက်ခဲ့ဟုတ်ကလားဗျာအဲ့တော့ဒီမခံစားပြီးမှလည်းအဲ့လောက်ကြီးဒုက္ခရောက်ခဲ့လေခံစားပြီးနောက်တော့ဟောပြီးရောလား သမီးတို့ရဲ့ဒီရှားစိတ်ကလေးကိုခံစားမှုရဖို့တူတူဒီမာရီတို့ပြောခဲ့မှုတဲ့အတိုင်းဆိုဓမ္မယုံကိုချီတော့ခရနေအောင်ဟမ်နေပြီလည်းမနေအောင်ခန္ဓာကိုယ်ကိုယ်လည်းမနေအောင်ဆုံးကြောင်းတူကိုတည်သွားတာပီရှားလေးသားဖို့ရထင်တယ်ကိုကြရလည်းထိုင်ပေးရကိုကြရလည်းကာရပြရပေးလားပြရရတိရနေရပေးလားသဗ္ဗတကောနေရပေးလားသွားဟောနေရပေးလားဟောရှားလေးတစ်ခုရပါပြီမသားခင်ဒုက္ခ စားပြီးတော့လည်းသူ့ဒီပိုင်သေးဝစာကြီးတည်သွားတော့ညီစီစီညီစီစီနဲ့ဟုတ်ကြလက်ရှိနာမနဲ့ဟိုဟိုအတူပုဂ္ဂိုလ်သွားပြီးတော့ဆုံးလက်စီနေရာတော့အဲ့တော့မသားခင်တတုတ်စားပြီးတတုတ်သမင်းတတုတ်ဒုတိချက်မဟုတ်နှစ်ချက်နှစ်ချက်မသားခင်တစ်ချက်ထင်တယ်စားပြီးတော့ပုဂ္ဂိုလ်လွယ်တာလားလေဝင်ကြီးနဲ့ဟဲ့ရှားလေးတစ်ခုအတွက်ကို ရှိရှိနဲ့တခါမှလုံးဒုက္ခရောက်တာပြီးတော့အချိန်ကြီးဒုက္ခရောက်တာစားရလေးခဏဘယ်လောက်ကြာခဲ့လို့ဟမ်စားရလေးဘယ်လောက်ကြာခဲ့ဒီအောင်ကြီးဟုတ်ကဲ့တို့ဒုက္ခကိုသမှုရပြန်ဖြစ်နေတာဗျဟင်ဒီသမှုရကြောင့်ဒုက္ခဖြစ်တာပြီးခဲ့ပြီကိုကဒုက္ခကိုသမှုရပြန်ဖြစ်နေကြပြီဗျဟုတ်ကလားဗျဟင်ဒီတော့သဗ္ဗတဒိဋ္ဌိသမားတော့တွားလို့ရှိရင်ဒီတိုင်းပဲ ဟိုလူပုံရောက်ရင်တော့ဒီတိုင်းပဲတင်တယ်ဒုက္ခပြန်ချရမှာတင်တယ်ဟင်ဒုက္ခကောင်းနေပြန်ချရမှာဗျဟင်တို့တို့လူပုံပြန်ရောက်ခဲ့ရင်ဟောဒုက္ခကောင်းပဲပြန်ချကြရမှာဗျဟင်ဒီပါရီယာကိုဒုက္ခပေးချမင်းလည်းတော့ဖြစ်လို့ဟင်ပယ်လိုက်ပေါ့ ဟိုဒါဟိုကောင်းမှမကောင်းတာဟုတ်တော်တော်ဟင်အဲကျောင်းသားလည်းဆိုတာကြားလာရင်တခါလည်းဘူးပြီးရမ်းပြီးတတိတိတထောင်ပေါင်းနဲ့ဟုတ်ရရိုက်ခါနဲ့ဟာကံခါကြောက်ခါနဲ့ဟင်ဘယ်လိုဟုတ်ဟုတ်ကျန်နေလားဖိနေနေလားအင်းကလုံးဘူးလုံးဘူးလုံးဘူးဟင်ဒါခါလည်း ကိုမင်းမအားလည်းပေါ်ဆုံးတာတော့ပါတော့ညာဟဲ့မကြီးဟဲ့ခကြီးမိနာအိမောရာဟုချင်းချင်းစီဘယ်လိုသူကတော့အဲမိမကလည်းကွာမိမကလည်းကွာနဲ့တခါကွာကွာနဲ့တခါမှလည်းမကွာနဲ့မိမကလည်းကွာနဲ့ဘယ်လို ပဲကျိုးလာမယ်သူ့ဘဝတော့ပါလိမ့်မယ်အရေးနဲ့ကျိုးပါလာကြမှာပြီဟဲ့ဒီမှာဒုက္ခဟိုတမူရပြန်ဖြစ်တဲ့အကြောင်းပြောတာလေဟဲ့ဟဲ့ဒါပေမဲ့တော့ဘုရားကိုကိလေသာကိုကာမဝိဒါကောကာလည်းဘာမှအချိန်မရလို့မရတော့ဘူးဟင်အဲ့တော့ဒုက္ခခံပြီးတော့ဘူးဟုတ်လားဗျဟင်ဒုက္ခခံကိုအဲ့ဒီစိတ်ကြီးကိုလဲနေရတာလားစောင့်နေရတာလား သိကြအောင်ဘယ်လိုရမှာလဲပရိနာပဲယုံကြည်ခြင်းနဲ့ပရိနာမှန်တဲ့ယုံဆိုလားပရိမာကိုသူကဟိုရလို့မရဘူးဆိုအဲ့တော့ကိုညမကြီးတော့ဒီမှန်နေတဲ့အကောင်းကြီးပဲတံတန်ထည့်နေရဘူးကိုညမမရှိတော့ဒီကိုညမလည်းမရှိဆယ်လိုလည်းဟိုကျောင်းရည်ရောတရားတော်သူကဟိုစကြရအောင်ဆုံးပြီးတော့မှရှိဘူးအဲ့တော့ဒီကဟို မှန်သိမဲ့ဖြစ်ပြီးတော့ဒုဗကဟိုချွေတော်ကဟိုကြောက်ပေါ်ပါလိမ့်မယ်လေသူလူလေးတွေအဲ့ဒါလေဟိုမုံရတာပြေရပါလေပေါ်ရအဲ့ဒါပါတာဒီကလည်းချင်းပြီးဖို့နေမှုမုံရကလည်းချင်းပြီးဖို့နေဘယ်မှာချင်းပြီးဖို့နေတော့ဟိုလူကိုချိန်ပြီးတော့မှပြခဲ့ရတာလေကြာဟင်ချိန်ပြီးတော့မှပြရင်ကျဲခဲ့သက်ကံတွေဟိုအရှင်နဲ့တွန်းနေတာကဝါလုံးလုံးမမရတော့ပဲနဲ့တို့ဟောပဲလို့ဟင် မမကကြီးကပါလေကိုဟာမန်တော့ဟောဘတူတော့အဲ့တော့ဒီသဒ္ဒတာဒိဋ္ဌိနဲ့ဥပိ္ပဒါဒိဋ္ဌိဒီပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရပဲသွားဒီလိုခုပါပဲပုံလားတခြားကဟုတ်လို့လားအဲ့ဒီလိုခုလည်းသွားနေတယ်ဟင်ဒီနေနဲ့အဲ့တော့ပဋိသသမုပ္ပါဒေချင်းပြီးဒုက္ခနာဆိုရယ်ဒီဟွာလိုက်ပုံညာနဲ့အပုံညာဟုတ်ကလားခုနကလည်းမသိသိနေတယ် မသိသိသင်္ခါပြီးလုပ်ခဲ့တဲ့ကောင်းမှုမကောင်းမှုမှလည်းအဲ့ဒီပရိသတ်မှုကသတ်တဲ့တွေသွားမယ်အဲ့ဒီပရိသတ်မှုကဆက်ထဲရောက်လို့ရှိရင်တို့ဒီကပါသွားတဲ့ပြည်တော်ကိုကမ္မကိုဝိပါကကိုအဲ့ဒီကဆက်အချိန်နောက်ဘယ်လိုမှရလို့မရတော့လို့အဲ့ဒီတိုင်းမဆက်လို့ဆက်နေရမှာမကောင်းပါဘူးကွာဆိုတဲ့အချိန်ကြနေရမှာကောင်းကွာဆိုတဲ့အချိန်ကနေရမှာအဲ့တော့ကာလမပုံနာကိုလည်းဟောတာအဲ့တော့ဒီဒီ ဒိဋ္ဌိတွေမှာများဒိဋ္ဌိ60မျိုးတော့ပွဲပါတယ်ဟုတ်ကဲ့ဒီဒီလိုဆန်းကျင်ပဲကြည့်ရပါမယ်အဲဒီဒိဋ္ဌိမှာများငါဆွဲရပါတော့ငါကိုငါဟာငါဥစ္စာဒီအချိန်ကနေစပါဟင်ဒါသာဒီဒိဋ္ဌိရာအာတာဒိဋ္ဌိမူလကာလို့ဆိုတာဟုတ်ဟင်ဒီဒိဋ္ဌိကြောင့်လည်းကဘာအာတာဒိဋ္ဌိဆိုတဲ့ငါဆွဲရပါတယ်တဲ့အဲတော့ကာရမပုဏ္ဏကမိတာနုံဘဝ ရှင်ပြေတဲ့ကိုယ်ကိုတတတရာဒိဋ္ဌိပဲ။ငောင်းကောင်းမှမရှိဘူးဆိုရင်ဟောတောင်းဥပိတာဒိဋ္ဌိပဲဗျာ။ဒါလို့ရှင်ကြီးခေါ်မှာဟာကဘုံကရှိသေးတယ်ဆိုတော့လေတတရာဒိဋ္ဌိမရှိတော့ဘူးဆိုတော့လေဥပိတာဒိဋ္ဌိဒီလိုဆိုရှင်ကြီးခေါ်မှာပဲလို့ဆိုတယ်ကြာမိတယ်။ငါတော့နောင်ဘုံကရှိတာမရှိတာငါမသုံးတော့ဘူးကွာ။ရှိတာလည်းငါမသုံးတော့ဘူးလေ။မရှိတာလည်းမသုံးတော့ဘူးလေ။

အဲ့ဒါနဲ့မဆိုင်နဲ့တိစုပတဲ့မှာရှိနေတဲ့ထိပြီးပါဗျာခန္ဓာကဝါယုနာနဘာကိုညားပါလေဟုတ်ကလားဒါကိုပဲမှရှုနေတယ်ဟုတ်ကလားဒီဒီနေရာပဲကိလေသာဝုကိုပြည့်အောင်လုပ်ရမှာတယ်ကိလေဝုပြည့်ကံမဲ့ဝိသမလာရာဆိုတော့မှဖြန်ပြီးလေဒီဝုပြရေးဘယ်လိုတော့တဘောပါဖြတ်ဖို့လုပ်သေးသလားဒီဝုပြဖို့ပဲလိုတာပဲကွ ဒီအဲ့လိုတို့သဗ္ဗတာဒိဋ္ဌိဥဒိတာဒိဋ္ဌိဆိုတဲ့နောင်ဘဝရှိသေးပြီဟုတ်ကဲ့အစွဲကြည့်လို့အစွဲကြည့်နေတာရှိမြဥသာကြီးအစွဲဥမဲ့ဆိုရင်တော့တစွဲပေါ်နဲ့ဆိုနာမဟောဟင်ဟင်တစွဲပေါ်နဲ့ဆိုကနာမဟောရှိရှိမရှိရှိပေါ့ပြည့်စဲပြည့်စုံပါတယ်ကွာဟုတ်ကလားနောင်ဘဝမရှိတော့ဘူးဆိုရင်ဒီလိုကြည့်ရဆိုရင်လာနေရကြီးဘာနဲ့ဘာနဲ့မှမဖြတ်ရသေးပဲနဲ့ဖြတ်နိုင်မလား နောင်တော့မရှိတော့ဘူးဆိုရင်လည်းဒီတော့တွဲနေတာကြီးကိုဒီတော့တွဲနေတာကြီးဘာနဲ့ဖြတ်ထားလို့နောင်ဘဝပြတ်မှာလဲတော့အဲ့တော့နောင်ဘဝဟိုရှိသေးတယ်မရှိတော့ဘူးဆိုတော့စဉ်းစားမနေနဲ့ဟုတ်ကလားနောင်ဘဝရှိသေးတယ်ဆိုတော့စဉ်းစားမနေနဲ့ဟုတ်ကလားဗျာပါတော့မှာတော့တိစုပန်လေးတွေခင်းသိဖို့တင်ညာစုပါဘုရားရဲ့ကာလမဝဲတဲ့ဟောပြီဗျာဟင်တို့လည်းခုနကတည်းကသမုဒိယကြောင့်ဒုက္ခဖြစ် ဒုက္ခပြန်သမုဒယပြန်ဖြစ်နေတယ်ဟင်သူတို့ဝရုပေကံကပြန်ပြီးတော့ပြင်တယ်အဲ့ဒါကိုပဲဒီတတိယအဲသူတို့နှစ်ခုပဲမပါရအောင်ပြည့်စုံပန်တဲ့ရရှုတော့ဟင်နာရင်ဟောပဲလေတော့နာတင်ကြဲမှုပေါ်လာရင်လည်းတောက်ထောက်တိတ်ထောက်ဒီလိုမဟုတ်ဘူးအော်ဟုတ်ကဲ့ဘယ်လိုလဲဘုံဘုံ အခုအဲ့ဒါကဝိပါဒနာအကိတင်နာကိကိဝိနာကိဝိနာဟုတ်အဲ့ဒါဝိပါဒနာကိဝိနာခေါ်တယ်ကိုမမတော်ဝိပါဒနာကိဝိနာဘုရားဘာတော်ရဒီအဲ့ဒါတို့ဒီကနေ့ပါတော့ဟိုပရိသတ်သမုပ္ပါဒနာလည်းပြီးထင်တယ်ပုံညာပုံညာအနေသာတော့ပါပဲအနေသာကိုခဏတော့အာရုံပါယူနေကြတယ် ဒီနေရာမှာမောဟနဲ့လို့တမထုံတတိတွေများပါဗျဟုတ်ကဲ့သူတို့သာသနာ့ဥပဒေလည်းခဏတော့သဘောပေါက်ပြီဟင်အဲ့တော့လူပဲနားမလဲရဘူးတယ်ဟင်ဟင်အဲ့မတင်ဘူးနဲ့ရှင်နေတာဘယ်တော့မှလိုက်နေကြအဲ့တော့ပြစုပါတဲ့ရှင်နေတဲ့ခိပိတာသူတာဗျအဲ့ဒါကိုပြပြကြီးပြပြနေချင်းကြနေကြကဲလာကြဘူးအာ